Okay, good afternoon, Venerable Seattle and all of my classmates. Today I want I choose the topic uh, Principle of Sila, the foundation of ethics in Buddhism. Uh, before, I have the intention to speak uh, in English uh, for my presentation, uh, but I forgot the abstract paper in my monastery, so that I cannot ready to share the abstract all of you. It is difficult to speak in English for my for my presentation. So let me speak in Burmese. Thank you very much. အဲ့တော့တပည့်တော်ဒီခေါင်းစဉ်နဲ့အဓိကရွေးချယ်ထားတော့ဗုဒ္ဓဘာသာဝင်ခေါင်းတယောက်ရဲ့လိုအပ်တဲ့အခြေခံနံပါတ်1အနေနဲ့သီလကိုဘာကြောင့်တပည့်တော်တို့ဗုဒ္ဓဘာသာဝင်အနေနဲ့သီလကိုဘာကြောင့်ဖြည့်ခြင်းသင့်တယ်နောက်ပြီးတော့သီလရဲ့အခြေခံအကြောင်းတရားတွေကဘာလဲဆိုတာနဲ့ပတ်သက်ပြီးတပည့်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ဗျာ။ ပထမဆုံးအနေနဲ့ဗုဒ္ဓဘာသာဝင်ကောင်းတယောက်ရဲ့လိုအပ်တဲ့အခြေခံကတော့တပည့်တော်တို့သီလတမာတိပညာလို့တပည့်တော်တို့တွေ့ရှိရပါတယ်ခင်ဗျာသီလသမารိပညာကသာတဲ့တပည့်တော်တို့ဗုဒ္ဓဘာသာဝင်တွေရဲ့လိုအပ်တဲ့အခြေခံလို့တပည့်တော်တို့ယူဆလို့ရနိုင်ပါတယ်ခင်ဗျာသီလသီလအခြေခံသီလဆိုတဲ့တရားမပါဘဲနဲ့မှန်ကန်တဲ့တမာရိမှန်ကန်တဲ့ပညာကိုလည်းမရရှိနိုင်သလိုနောက်ကတမာရိနဲ့ပညာမပါဘူးဆိုရင်လည်းတပည့်တော်တို့ဟာ ပြည့်ပြည့်စုံတဲ့ perfect ဖြစ်တဲ့ပုဂ္ဂိုလ်တယောက်လို့တပည့်တော်တို့ခေါ်ဆိုနိုင်ပါဘူးခင်ဗျာအဲ့တော့ဒီလိုလိုဗုဒ္ဓဘာသာဝင်တွေအတွက်သီလသမာဓိပညာဘာကြောင့်အခြေခံကြတာလဲဆိုရင်တပည့်တော်မရွှေကျင်ဆရာတော်ဘုရားကြီးရဲ့ဂါထာလေးတစ်ပုဒ်ကိုညွှန်းညင်ပါတယ်ခင်ဗျာမောရတိန်ဥဒ္ဒတန္တနာနာဘယသူ့ဘာကြီးနော်တဖုံလာနံအဘိန္ဒာယတပ္ပဒါပိဩတုယတိအထိပ္ပယ်လေးကတော့ သမုဒ္ဒရာကံတစ်ဖက်ကိုကူးမြောက်ခြင်းတဲ့ပုံကိုဟာအထူးထူးသောဘေးတွေနဲ့ကြုံတွေ့နိုင်တယ်အဲ့ဒီဘေးတွေကိုကြောက်တဲ့ပုံကိုတွေကမိမိတို့ရဲ့ဒီလှေဖောင်ကိုမပြုံမကွက်မပြတ်မစည်းအောင်အခါခါတိုင်းအထောက်ရတယ်သူ့ရဲ့ဒါဥပမာလေးပေါ့ဥပမာဥပမေရပြောမယ်ဆိုရင်တပည့်တော်တို့တန်တရားတစ်ဖက်ကံကိုကူးမြောက်ခြင်းနဲ့ပုံကိုတွေဟာလည်းပဲတပည့်တော်တို့အပယ်ဘဲတွေနဲ့ကြုံတွေ့နိုင်တယ်အဲ့လိုအပယ်ဘဲတွေရမှာကြောက်မယ်ကြောက်တယ်ဆိုရင်တပည့်တော်တို့ဟာခုနပြောတဲ့လှေဖောင်နဲ့တူတဲ့တီလာကို တပည့်တော်တို့ကပုံမဂယုဆိုင်ရမှာဖြစ်ပါတယ်အဲ့တော့ဆရာတော်ကြီးကတော့ဒါသီလနဲ့ပဲသီလကိုလှေဖောင်နဲ့ပဲဥပမာပေးသွားတပည့်တော်ဒီနေရာမှာမြင်တော့ဟာမနေ့ကဆရာလေးတစ်ပါးပြောသလိုပဲအာဒီတက်ကတော့မလိုတော့ဘူးလားလူဟာရောအားဆိုင်ဖို့မလိုတော့ဘူးလားအဲ့မှာဒီနေရာမှာဒီတော့တွေးချင်တာကတော့လှေဖောင်ကတော့သီလနဲ့တူတယ်အဲ့တက်ကတော့ပညာနဲ့တူတယ်ခုနပြောတဲ့လုံးလာအားဆိုင်ရမယ်လူကတော့တမာရီနဲ့တူတယ်အဲ့တော့တပည့်တော်ပြောချင်တာကတော့ သီလသမားတန်တရားမြစ်တစ်ဖက်ကကိုကျင်တဲ့ပုဂ္ဂိုလ်ဟာလူရယ်လေဖောင်ရယ်လှော်တက်ရယ်အရေးကြီးသလိုတပည့်တော်တို့တန်တရားတစ်ဖက်ကဗုဒ္ဓဘာသာဝင်ကောင်းတယောက်ဖြစ်ဖို့ဆိုရင်သီလသမာဓိပညာဟာလည်းအရေးကြီးပါတယ်လို့ဒါပထမဆုံးအနေနဲ့တပည့်တော်တင်ပြချက်ဖြစ်ပါတယ်တခါတပည့်တော်တို့တီလာကိုကြည့်မယ်ဆိုရင်တီလာနဲ့ပတ်သက်ပြီးတော့လူမှုရေးနယ်ပယ်ဘက်ကိုကြည့်မယ်ဆိုရင်ဒီတီလာဟာအသင်းဘွဲတစ်ခု harmony ဖြစ်ဖို့ peaceful ဖြစ်ဖို့ coexistence ဖြစ်ဖို့ဒါအများကြီးအထောက်ပံ့ပေးပါတယ်နောက်တစ်ခါအသင်းဘက်တစ်ခု promote ဖြစ်ဖို့ growth ဖြစ်ဖို့နောက်တစ်ခါ development ဖြစ်ဖို့လည်းသူဟာအကူအညီပေးပါတယ်ဒီသီလနဲ့ပြည့်စုံတဲ့အသင်းဖွဲ့တွေဒါရှင်များတို့ထဲမှာလဲဆိုင်ရာဆိုင်ရာလုံနိုင်တပိုင်းတိုင်းလုံနိုင်တဲ့အသင်းဖွဲ့တွေရှိပါတယ်သီလနဲ့ပြည့်စုံမယ်ဆိုရင်ဒါတော့ကိုယ့်ရဲ့အသင်းဖွဲ့လဲလုံခြုံမှုတွေဖြစ်စေနိုင်တယ်နောက်တစ်ခါ ကိုတို့အသင်းသားတွေအချင်းချင်းမှာလည်းတူးနဲ့တူး mutual threat လို့ခေါ်တဲ့အပြန်အလှန်ယုံကြည်မှုတွေလည်းရရှိနိုင်ပါတယ်နောက်တစ်ခါအဲ့လိုသီလနဲ့ပြည့်စုံခြင်းကြောင့်တယောက်နဲ့တယောက်လုပ်ငန်းဆောင်တာတွေကိုပုံမကပူပေါင်းလဲဆောင်ရွက်လို့ဆောင်ရွက်နိုင်ပါတယ်ဒါဟာသီလနဲ့ပြည့်စုံတဲ့အတွက်ကြောင့်အဲ့အသင်းဖွဲ့မှာသီလပြည့်စုံတဲ့ပုံကိုယ်တွေပေါင်းစုထားခြင်းကြောင့်အကယ်၍အတူတူတယောက်ကများသီလနဲ့မပြည့်စုံဘူးကိုကျင်တရားမကောင်းဘူးဆိုရင်တပည့်တော်တို့ဒီအသင်းဖွဲ့ဟာ ရေရှည်ရက်တည်နိုင်မှုတူတူအပြန်အလှန်ယုံကြည်မှုမရှိတဲ့အတွက်ကြောင့်ရေရှည်ရက်တည်လို့လုံးဝမဖြစ်နိုင်ပါဘူးအဲ့တော့သီလဟာပုဂ္ဂိုလ်တဦးတယောက်ချင်းစီရဲ့အခြေခံကုသိုလ်တရားတွေဖြစ်ဖို့နော်ထောက်ပံ့ပေးနိုင်သလိုလူမှုရေးအသင်းအဖွဲ့တွေကြီးပွားဖို့တိုးတက်ဖို့အတွက်အထောက်ပံ့ပေးနိုင်ပါတယ်နောက်တစ်ချက်ကအဲ့လိုတွေကြည်ချင်းအဖြစ်သီလဟာသူတော်ကောင်းတယောက်ဖြစ်ဖို့နဲ့ ဒီသီလတပည့်တော်ဒီနေရာမှာသီလဆိုတာတပည့်တော်တို့နေဆဓမ္မဂရုဓမ္မလို့ခေါ်တဲ့၅ပါးသီလကိုရှင်းညွှန်းပါတယ်ဗျာဒီ၅ပါးသီလလေးကိုပြည့်စုံနေမယ်အဲ့လိုတရားလေးကိုပြည့်စုံနေမယ်ဆိုရင်တပည့်တော်တို့တစ်ထက်မြင့်တဲ့မြင့်မားတဲ့အရာတွေကိုလည်းပုံပေါ်ကတပည့်တော်တို့ကြင်ကြံနိုင်မယ်လို့ဒါတွေးရှိရပါတယ်ဗျာတပည့်တော်တို့ဗုဒ္ဓဘာသာဝင်အနေနဲ့သီလရဲ့အခြေခံတရားတွေကိုသီလနဲ့သီလရဲ့အကျိုးပြည့်တွေကိုဓမ္မဒိဋ္ဌံကြကြ နားလဲသဘောပေါက်မယ်ဆိုရင်ဘလို့နားလဲသဘောပေါက်မှာတော့သီလဟာငါရဲ့ပခုံးပေါ်မှာထမ်းထားတဲ့ဝန်ပေါက်ဝန်ဘိုးလို့သဘောမပေါက်ဖ ೇನೆ သီလဟာဘဝရဲ့အစိတ်ပိုင်းတစ်ခုအနေနဲ့လားသဘောဘောပေါက်ထားမယ်ဆိုရင်တပည့်တော်တို့ဒါဘောပေါက်ထားတင်ပါတယ်သီလဟာကိုယ့်ရဲ့ပခုံးပေါ်မှာထမ်းထားတဲ့ဝန်ပေါက်ဝန်ဘိုးမဖြစ်တင်ဘူးသီလဟာဟာကိုယ့်ရဲ့အဲလူလူပဲသီလဟာကိုယ့်ဘဝရဲ့အစိတ်အပိုင်းလေးတစ်ခုပဲလို့ဒါနားလည်ထားမယ်ဆိုရင်တပည့်တော်တို့ပို့ကောင်းပါတယ်ဗျာ နောက်တစ်ချက်ကတပည့်တော်တို့ဘုရားရှင်ပြည့်ညတ်ထားတာကဒီသီလတွေကိုဘုရားရှင်ကဘိုင်ဖို့အနေနဲ့အတင်းအကျပ်ဘယ်လိုပြောမလဲနိုင်တဲ့စီနဲ့ဒါတွေကိုမဖြစ်မနေလောက်ရဘူးဒါလောက်ရင်ပြစ်ဒဏ်သင့်မယ်လို့တပည့်တော်တို့ညွန်လမ်းညွန်ပေးခဲ့တာမဟုတ်ဘူးဒီသီလတွေကတပည့်တော်တို့သွားခြင်းရောက်ခြင်းနဲ့နေရာတစ်ခုကိုမှန်ကန်တော့နီလန်းနဲ့ရရှိရောက်ရှိဖို့ရာအတွက်အဲတော့ညွန်ပြပေးတဲ့လမ်းကြောင်းတစ်ခုသာဖြစ်တယ်လို့တပည့်တော်တွေ့ရှိရပါတယ် နောက်တစ်ချက်ကတပည့်တော်တို့တပည့်တော်အမှန်မမှားဘူးဆိုရင်ပါတယ်မိလိန်နာလာပါတော့သီလနေတေအောက်ဝိသုဒ္ဓိမဲ့โอเคဝိသုဒ္ဓိမဲ့သီလနေတေမှာလည်းအာရှင်နတ်သားတစ်ပါးကမဲတယ်ရှင်ဘုရားမြတ်စွာဘုရားကြီးကိုရှင်ဘုရားတပည့်တော်လောကတွေလူလားလူသားတွေမှာအတွင်းရှုပ်အပြင်ရှုပ်တွေနဲ့ရှုပ်ထွေးနေပါတယ်အန္တောသတာဘိယသတာဇတယဇတိတာဘာဆိုလားပဲမဆက်မရလို့အဲ့လိုတွေမေးပါတယ်ဗျအဲ့ဒါကြောင့်မြတ်စွာဘုရားရှင်ကဘယ်လိုဖြေလိုက်မလဲဆိုတော့ တိလေပရိဋ္ဌာယနရောတပညောစိတ်တံပညာစဘာဝယံဆိုတဲ့ခါတိုင်းအဲ့တော့ပြောချင်တာကအဲ့လိုအတွင်းရှုပ်အပြင်ရှုပ်တွေကိုရှင်းပေးနိုင်တာကတော့တဲ့ဘာလို့တိလနဲ့တိလကိုအခြေခံပြီးတော့တမာတိတဲ့ပညာကိုပွားနိုင်တဲ့ပုံကိုယ်တွေကလာရင်ဒီခုနပြောတဲ့အတွင်းရှုပ်အပြင်ရှုပ်တွေကိုငြိမ်းရည်နေနိုင်တယ်ငြိမ်းရည်နေနိုင်တယ်လို့ဘုရားရှင်ကဖြည့်ရှင်းထားပါတယ်ဗျာဆိုလိုချင်တာကတော့ ဒါတပည့်တော်တို့သူတော်ကောင်းတရားမှန်တယ်များဟာသီလပေါ်မှာအခြေခံထားပါတယ်ခင်ဗျာနောက်တစ်ခါတန်ရုပ်ပါဠိတော်မှာလည်းပဲသီလဟာမြေကြီးနဲ့တူတယ်လို့ခေါ်ထားပါတယ်ခင်ဗျာဘာဖြစ်တော့ဆိုတော့တပည့်တော်တို့လူသားတွေအနေနဲ့မြေကြီးရှိမှသာလျှင်600တရားကိုရရှိနိုင်မှာဖြစ်သလိုအဲဒီသီလကလည်းအဲ့လိုပဲပဲတပည့်တော်တို့ဘဝရဲ့600တရားအထောက်ပံ့လေးတစ်ခုဖြစ်ပါတယ်ဒါကြောင့်သီလဟာလည်းတပည့်တော်တို့လူသားတွေအတွက်600တရားအနေနဲ့မရှိမဖြစ်လိုအပ်ပါတယ် ဒါတော့သီလကိုဘာကြောင့်ဖြစ်ကျင့်တဲ့နဲ့ဗောဓဘာသာကောင်းတယောက်ရဲ့အခြေခံလိုအပ်ချက်တွေကိုတပိတော့ပြောသွားခြင်းဖြစ်ပါတယ်နောက်တစ်ခါအရေးကြီးဆုံးအချက်ကတော့သီလရဲ့အခြေခံတရားတွေကဘာတွေလဲအဲ့မှာဒီပြည်တော်စဉ်းစားရဖြစ်တော့သီလရဲ့အခြေခံတရားဒီသီလနဲ့ပြည့်စုံမှုရအတွက်ဘယ်လိုတွေလုပ်ကြမလဲဒီပြည်တော်တို့ဗောဓဘာသာဝင်တွေဟာပြောကြတယ်ဟာကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးကိုဖြစ်ကြည့်လိုက်ရင်ဒီသီလနဲ့ပြည့်စုံပြီပဲပြည့်စုံပြီကာယကံဒီကံသုံးပါးသာလျှင် သီလတွေဒီတန်ရကံသုံးပါးကိုထိန်းချုပ်လိုက်မယ်ဆိုရင်အဲ့ပုဂ္ဂိုလ်ကသီလကိုကျွလွန်ဖို့အတော်ဝေးသွားပြီအဲ့တော့ဒီနေရာမှာအဲ့ဒီမှာအဓာဝေယူဆက်လိုက်မယ်ဆိုရင်သီလရဲ့အခြေခံတရားအကြောင်းတရားဟာကံသုံးပါးကာယကံဝစီကံမနောကံကံသုံးပါးအဲ့တော့ကာယကံသုံးပါးကိုပြန်တွဲကြည့်လိုက်မယ်ဆိုရင်ကာယကံလည်းဘယ်နှမျိုးရော၃မျိုးဝစီကံလည်း၄မျိုးမနောကံကလည်း၃မျိုးရှိတယ်အဲ့တော့ဒါတွေကိုပြန်တွက်ကြည့်လိုက်တော့လေတပည့်တော်တို့ကဒီဟာတွေကိုပဲသွားတွေ့တယ် ကာယကံသုံးပါးထဲမှာပါဏာတိပါဒာအရိဏဒါနာကာမိစုမိစ္ဆာစာရာဆိုတဲ့ဒီဟာတွေကိုပဲသွားတယ်အဲ့တော့ဒါပရမချက်နေနဲ့ပြောချင်တာဒီသီလနဲ့ပြည့်စုံဖို့ရာအတွက်သီလရဲ့အခြေခံတရားကြောင်းတရားဟာဒီဟာတွေပဲလို့တပည့်တော်မြင်မိပါတယ်ဗျာသီလရဲ့အခြေခံကြောင်းတရားဟာဒီသီလပဲလိုက်ကိုလိုက်နာရမယ်သူ့အတွက်ဒါတပည့်တော်ခုနကံသုံးပါးဟာကံသုံးပါးရဲ့ဟိုဟာကိုပြန်ကြည့်လိုက်တော့ပဏာတိပါဒအရိဏဒါနာကာမေသူမိစ္ဆာစာရာ ဝစီကံလေးမှာလည်းအဲ့လိုပဲဒါလေးကြီးပဲဒီသီလတွေထဲမှာပဲတွားပြီးအကျုံးဝင်နေတဲ့အတွက်သီလရဲ့အခြေခံတရားဟာသီလပဲလို့တပည့်တော်တွားမြင်ပါတယ်ဗျာနောက်တစ်ချက်ကတပည့်တော်အရင်တစ်ခါလည်းပြောဥပါတယ်သီလမှာအရေးကြီးဆုံးဟာခုနဆိုမနေ့ကလည်းဆရာတစ်ပါးပြောသွားတယ်စာရိတ္တသီလလားဝါရိတ္တသီလစာရိတ္တသီလနဲ့ဝါရိတ္တခွဲမယ်ဆိုရင်စာရိတ္တကဒုဝါရိတ္တကဒုလောက်ရမှာနဲ့မလောက်ရမှာရှောင်ကျင်ရမှာနဲ့ပြုလို့ရမှာအဲ့တော့တပည့်တော်သုဒ္ဓတာခန္ဓာကောမှာလည်း ဝတ္တန်အပရိပူရံနောဆိုတဲ့ပါတီလေးကိုထောက်ရင်ဒါစာရိတ္တသီလအပေါ်ရေးကြီးနေတယ်ဝါရိတ္တသီလကနောက်မှရောက်နေတယ်အဲ့တော့တပတ်စဉ်းစားကြည့်မယ်ဆိုရင်လည်းစာရိတ္တသီလကိုပြည့်ကျင့်ရုံနဲ့ဝါရိတ္တသီလအော်တိုမက်တစ်ပြည့်ဖြစ်ကျင့်ပြီးသားဖြစ်ပြီလားဆိုတော့လေဒါလည်းစဉ်းစားစရာဖြစ်တယ်စာကတော့ဒီလိုတွေးပြောထားတယ်တပည့်တော်ပြန်လည်သုံးသပ်ရလိုက်တော့အဲ့လိုဖြစ်နေတယ် ဒါလေးကတော့တပည့်တော်တို့ counter question အနေနဲ့ပြန်မေးရမယ်ပြန်ပြီးတော့အလုံးဝိုင်းဝန်းပုံပေါင်းစဉ်းစားရမယ်အနေထားဖြစ်ပါတယ်နောက်တစ်ခါတပည့်တော်တို့အင်္ဂုတ္တထဲမှာလဲသီလရဲ့အခြေခံအကြောင်းတရားကိုပပါတယ်ဗျာအဲ့တော့တပည့်တော်အမှန်မှောက်ဆိုအိနသုတ်တန်ထင်ပါတယ်အဲ့မှာသီလရဲ့အခြေခံတရားအကြောင်းတရားကနှစ်ပါးတဲ့ confidence နဲ့ good nature တဲ့ အင်္ဂလိပ်လိုကတော့ဟုတ်လားမဟုတ်လားမသိဘူးအဲ့ပေါ့မြန်မာလိုပါမြန်မာလိုကတော့မိကောင်းရှိမိကောင်းဆွေကောင်းရှိခြင်းဒါတစ်ဖက်တစ်ဖက်နောက်တစ်မျိုးကစိတ်ကောင်းရှိခြင်းတဲ့အဲ့တော့ဒီအခြေဒီကြောင်းတစ်ပြားနှစ်ပါးသာလေဒါသီလပြည့်စုံမှုရတဲ့အဓိကလိုအပ်ချက်ဖြစ်တယ်တဲ့အဲ့မှာစဉ်းစားကြည့်လိုက်တဲ့အခါမှာအဲမိကောင်းရှိခြင်းဆိုတာကြတော့လေဒါဖြစ်နိုင်ပါတယ်တပည့်တော်တို့ချုပ်မကောင်းမှုတွေသီလတွေချိုးဖျက်ကြတာလည်းပဲဒါဟာမိကောင်းဆွေကောင်းကြောင့်မကောင်း မကောင်းတဲ့မိတ်ဆွေအပေါင်းအသင်းကိုပေါင်းမိတဲ့အတွက်ကြောင့်တပည့်တော်တို့တွေဒါဒီအမှုတွေကိုကျိုးလွန်ကြတယ်လို့ဒါထင်ကြတယ်နောက်ကြအသီလတွေဖြည့်ခြင်းမို့ရကြတော့လဲကောင်းတဲ့ပုံကိုယ်တွေလာဥပုပ်ကြောင့်သွားရအောင်အဲ့လိုဆွဲဆောင်မှုရှိတဲ့ပုံကိုယ်တွေကြောင့်တပည့်တော်တွေကသီလဖြည့်ခြင်းနိုင်ကြတယ်ပေါ့နော်ဒါအဲ့ဒါလေးကလက်ခံတရားတစ်ခုရှိတယ်ဒါမိကောင်းဆွေကောင်းသီလရဲ့အခြေခံနောက်တကစိတ်ကောင်းရှိရင်းတဲ့တပည့်တော်အဲ့ပိုင်ကိုကြတော့တိတ်ပြီးတော့နားမလဲဘူးပေါ့နော် တပည့်တော်ဖတ်ပါတယ်စာအဲ့လိုသူပြောထားအဲ့တုတ်ကိုလိုက်ကြဒါပေမဲ့ကောင်းကောင်းနားမလဲဘူးဒါပေမဲ့နားမလည်မဲ့လည်းဖျားစကားရသီလရဲ့အခြေခံတရားဟာမိကောင်းနဲ့မိကောင်းဆွေကောင်းရှိခြင်းနဲ့ခုနပြောတဲ့မိကောင်းဆွေကောင်းရှိခြင်းစိတ်ကောင်းရှိခြင်းဆိုတဲ့အခြေခံတရားဟာနှစ်ပါးလည်းပဲအရေးကြီးပါကြောင်းအရေးကြီးပါကြောင်းလို့ဒီပြောတင်ပြရင်တပည့်တော်ရဲ့ presentation ကိုဒီမှာပဲအဆုံးသတ်ပါတယ်ဗျအားလုံးကိုကျေးဇူးတင်ပါတယ် ဖေ။ဖွဲ့စည်းဥစ္စာတိလာရေးကြည့်တယ်။ဟုတ်တိလာရေးကြည့်မို့တိလာရှိတဲ့ပုံကိုယ်တွေဖွဲ့စည်းထားတယ်။ကိုကျင်တရားကောင်းတဲ့ပုံကိုယ်တွေပေါ့နော်။အဲ့လိုလေ။ဒီတိလာတွေ့နေတော့ဖွဲ့စည်းထူရတယ်။ရုပ်ရုပ်အဲဒီဖွဲ့စည်းဥစ္စာတိလာတွေ့နေတာရုပ်နဲ့ပဲတာ။ဒီတိလာကိုပဲဖွဲ့စည်းတဲ့အခုဒီလို Tamam. ဓမ္မအာဒီတော့ဦးဇင်းကဘောကြည့်နေတယ်ဒီဟာတိုင်းမှာဓမ္မလူကဘုံလုံးနေရတော့လေမျိုးကြီးကြားရမယ်ဒီဆောင်လို့ဟောပြည့်စုံအဲ့ဒါပြည့်စုံဘာတွေထက်ထက်ဘာတွေထက်လို့အားတွေဒါမေးတရားရှိတာပေါ့ခုနအဖွဲ့ဒီရင်အဖွဲ့စည်းတစ်ခုလေးအရင်ပြောပါနော်အဖွဲ့စည်းရ သူ့ရဲ့ပြက်ချင်းအကြောင်းကလည်းဘာတော့အဖွဲ့အစည်းပြက်ရဲ့အကြောင်းဘာတွေတော့အပိုင်းရင်းမှာသူ့ကိုလိုက်စစ်လိုက်မယ်ဆိုရင်တပည့်တော်တို့ဒီကောင်အချင်းမကောင်းဘူးဒီကောင်ဘာဖြစ်တာပုဂ္ဂိုလ်တယောက်ကိုရှင်ပြဘယ်လိုဘယ်လိုပြောရမလဲဒီကောင်မကောင်းတဲ့အကျင့်ဆက်ကြလဲအဲ့ထဲမှာပါသွားတယ်လို့တပည့်တော်မြင်တယ်ဒီသီလာထဲမှာပဲအကျုံးဝင်သွားတယ်လို့ပါတယ်ဒီကောင်ကဘယ်လိုပြောမလဲအသင်းဖွဲ့ငွေတွေပါတွေကိုနည်းနည်းဖြောင်တတ်တယ်ပါဆိုဒီကောင်သားဆိုရင်ပါဏာတိပါဒဟိုဟာထဲမှာသီလာထဲမှာပါသွားပြီအဲ့လိုပုံစံမျိုး ဖေရဒီလားတော့ရှိပြီပညာမတတ်နိုင်ဘူးတို့ကဒီဟာအဲဘာတက်တယ်ဘာတက်တယ်သီလတစ်ခုနဲ့ကတော့တပည့်တော်ခုနပြောပါပြီတပည့်တော်သီလသမာဓိပညာပေါ့နော်လုံးဝခုနပညာမတက်ဖို့ဖြစ်စေမယ်လေပညာမတက်တဲ့ပုံကိုယ်တွေပညာမတက်ပေမဲ့လည်းတပည့်တော်လောလောကကြီးမှာလူအသင်းဖွဲ့တွေမှာပါနေတဲ့ပုံကိုယ်တွေအများကြီးပဲ အဲ့တော့လူတယောက်ရဲ့ဘယ်လိုပြောမလဲစိတ်နေစိတ်ထားလေးလည်းဒါထက်ဝင်ဖို့ထက်ဖို့တင့်တယ်ပေါ့လေပညာမတတ်ပြီမဲ့ပညာမတတ်လို့သူ့မသုံးတော့ဘူးလားဒါအဲ့လိုမဲစရာရှိသွားပြီလေပညာမတတ်ဖို့မဲ့သူ့မှာ experience တွေပါလေရှင်းမယ်ဆိုရင်ဒါသူ့ကိုလည်းလူမှုနယ်ပယ်မှာဒါသူပြီးတော့ထိုးသွင်းနိုင်ထိုးသွင်းလို့ရရင်ထိုးသွင်းရမယ်ပညာမတတ်ဖို့ဆိုတော့ချွင်းချက်တစ်ခုနဲ့တော့တပည့်တော်တို့သူ့ကိုလှစ်လျူရှုလို့မရဘူး ဒီလာဒီဟာဆင်းဒီတော့နေပါတတ်တယ်ဒီတော့နေတော့မပြည့်ဘူးအဲ့တော့လုံလောက်ပြီဦးသိန်းဘာတွေဖြည့်ခြင်းလဲ Thank you ခြေဘူးနဲ့ထုမှာမေးပါဗျာကျမဆက်ချုပ်စတယ်ကလေးမြောက်ညင်ပန်းဖိတ်စမှုနဲ့ပတ်သက်နေအခုဖြစ်များဥပဒေပါဆွဲရစတယ် လူကုန်မှုတာမီဥပဒေအဲ့လိုဒီလိုမျိုးလောက်ထားတယ်ဓမ္မဗျာဒီဘုရားဘာသာရဲ့ဒီလားရှုနေတာကိုကြည့်တယ်ဘယ်ဘယ်တိတ်ကဘုရားနေရှုဆောင်ကြည့်ဖျက်ရှင်ခေကတော့လူကုန်မှုနဲ့ပတ်သက်ပြီးတိတ်ခါဖို့တဘောမှမတွေ့ပါဘူးမလိုက်လို့ပါဏာတိပါဒတာအနိနာလူကုန်ခုခုဆန်အနိနာဆန်နာဘာဝင်တဲ့နေစပ်ဆန်ပါဏာတိပါဒတာဒါတော့ တပည့်တော်တို့ကဒီ line ကပုံကုံမတွေမဟုတ်တဲ့အတွက်ဒါသူတို့ဆိုင်ရာဆိုင်ရာတတ်မှတ်ပါလိမ့်မယ်တပည့်တော်တို့ရဲ့ဗုဒ္ဓဘာသာကလမ်းစဉ်ကတော့ဒါမှမဖြစ်အောင်ကိုယ်လူမျိုးပဲဖြစ်တစ်ဖက်လူမျိုးပဲဖြစ်ဒါမှမဖြစ်အောင်ထိမ့်သိမ့်ပေးဖို့ညွှန်ပြပေးဖို့လမ်းပဲရှိတယ်တပည့်တော်တို့ကဆုံးဖြတ်လို့မရဘူးတပည့်တော်ကိုလည်းမဆုံးဖြတ်နိုင်ဘူးရှင်မရလည်းတရားသူကြီးမဟုတ်သလိုတပည့်တော်လည်းရှေ့နေမဟုတ်ဘူးအဲ့တော့တပည့်တော်တို့တဲ့ဖြည့်စရာလည်းစကလုံးတိတ်မရှိပါဘူး ကြီးကနေပြီးတော့အကိုးတွေဖတ်ထားတဲ့ကလေးတွေကိုပြန်ပြီးတော့ယူလာတယ်ဆိုတဲ့အနေအထားလေးတွေတော့ရှိခဲ့တယ်။ဒါဆိုရင်စနာမီဝိဒကမိဘရဲ့ကြည့်ကြည့်နေပါနောက်ပြီတပည့်တော်တို့ခုသူအဲ့ပုံကိုအပြစ်ရှိတယ်ဆိုရင်တောင်တပည့်တော်တို့ဘာသာရေးလောနဲ့သူ့ကိုအပြစ်ပေးမှာမဟုတ်သူတို့ရဲ့ Okay. ပြောရတာပြောရဆိုဒီဒီဒီဒီဒီကိစ္စတော့ပြောတော့ဥပဒေကြောင့်ပြောတော့ဘာမှပြောရမှာမရှိဘူးဒါပေမဲ့ပြောတော့ဒီဒီလာပိုင်းကဘာများဘာများအမြင်ရှိတယ်ဘာလို့ဒီဒီကြောင့်ဒီလိုလောက်တိုက်ဒီလာဘက်ကဒီလာအောက်ပြတာဒီလာကြောက်ကြတာဒီလာချိုးပေါက်ဘာဘာဘာပြောချင်တယ်နေတာဟုတ်တယ်ကိုလိုဥပဒေကြောင့်ဥပဒေကြောင့်ပြောတော့ညမတဲ့တဲ့ဓမ္မတာ အဲ့လိုလေးဆိုတော့လာလို့ရှိတယ် ဗ္ဗံကိုသွားဖို့အတွက်ဒီ salt ဒီတပည့်တော် ဒီဟာလေးစောက်တည်ပြီးတော့သွားမယ်ဆိုရင်တော့လုံလောက်တဲ့အနေအထားတစ်ခုတော့မဖြစ်မဖြစ်ပါဘူးတပည့်တော်ဒီဟာလေးသာရနေတယ်တပည့်တော်လူတိုင်းလောက်နေဒါပေမဲ့ထဲထဲဝင်ဝင်နှစ်နှစ်ခါကရှင်နေရတယ်တကယ်အဲ့လိုစောက်တည်မယ်ဆိုရင်တော့ဒါအကျိုးတစ်ခုတော့ရမှာပါဆရာဟုတ်ကြည့်ပါတမန်ကရှန်ကစောက်တည်ဥပုသ္တေတွေစောက်တဲ့နေရာဆိုတော့အဲ့လိုကတော့လုံးဝမဖြစ်နိုင်ပါဘူးအဲ့လိုကတော့တမန်ကရှန်ကပေါ့လေတပည့်တော်အတွင်းကနှစ်နှစ်ခါကစိတ်ပါအဲ့လိုပေါ့လို့ရင်တော့အဆင်ပြေမှာပါ 就他几把钱嘞。 <laughs>